အခန်းကြီး3အငယ်1မှ20ယုဒရှင်ဘရင်ယောရှဖတ်နန်းဆန်16နှစ်တွင် အာဟပ်သားယောယန်သည်ရှမာရိမြို့၌မင်းပြု၍ဣဒရလနိုင်ငံကိုစိုးစံ၏ထိုမင်းသည်သာဝရဖျားရှိတော်၌ဒုစရိုက်ကိုပြု၏တို့ရတွင်မိဘကဲ့သို့မပြုခမည်းတော်လုသောဘာလယုတ်တုကိုပယ်ရှား၏သို့တော်လည်းဣဒရလအမျိုးကို ပြမှားစေသော နေဗတ်ဤသားယေရောဗောင်ပြုသောဒုစရိုက်အပြစ်ကိုမရှောင်မိဝဲ၏မောဘမင်းကြီးမေရှာသည်တိုးရင်းကြီးဖြစ်၍ဤဒေလရှင်မြင်အားတိုးတငယ်တသိန်းနှင့်အမွေးပါသောတိုးထီးတသိန်းကိုဆက်ရ၏အာဟပ်တေသောအခါမောဘမင်းကြီးသည်ဤဒေလရှင်မြင်ကို ပုံကန်လေ၏ထိုအခါယောယံမင်းကြီးသည်ရှမာရိမြို့တဲကထွက်၍ ဣဒေလအမျိုးသားအပေါင်းတို့ကိုစည်ရင်ယူ၏။ယုဒရှင်ဘုရင်ယောရှဖတ်ထံသို့လူကိုစေလွတ်၍မောဘမင်းကြီးသည်ငါ့ကိုပုန်ကန်ပြီးမောဘပြည်ကိုစစ်တိုက်ခြင်းဟာငါနှင့်အတူလိုက်မည်လို့ဟုမေးလျင်ယောရှဖတ်ကငါလိုက်မည်ငါသည်မင်းကြီးကဲ့သို့ဖြစ်၏ငါလူတို့သည်မင်းကြီး၏လူကဲ့သို့၎င်းငါမြင်းတို့သည်မင်းကြီး၏မြင်းကဲ့သို့၎င်းဖြစ်ကြသည်ဟုပြန်ပြော၏ အဘယ်လမ်းဖြင့်စစ်ချီရမည်နည်းဟုမေးတော်အေဒုံတော်လမ်းဖြင့်ချီရမည်ဟု ပြန်ပြော၏ထိုသောဣဒရလရှင်မင်းယူဒရှင်မင်းအေဒုံရှင်မင်းတို့သည်ဝိုင်း၍ခொနည်းခရီးသွားကြ၏ဘူချေများတောက်เสียပါသောတရိษံများတောက်เสียရည်မရှိဤတွေလရှင်မြင်ကခက်လန့်ပြီးသာရဖျားသည်ဤရှင်မြင်သုံးပါတို့ကို မောဘလူတို့ လက်တို့အချင်းငါစုဝေးစေတော်မူသည်တကားဟုဆို၏ ယောရှဖတ်ကလည်းသာရဖျား၌မေးလျှောက်မိအကြောင်းဒါရဖျား၏ပရောဖက်တယောက်မျှမရှိသလိုဟုမေးလျင်ဣဒရေလရှင်မြင်းဤကျွန်တယောက်ကအေလိယလက်ထောက်ရှာဖတ်သားအေလိရှေရှိပါ၏ဟုလျှောက်တော်ယောရှဖတ်ကဒါရဖျား၏နှုတ်ပတ်တော်သည် သူ၌ရှိတော်မူသည်ဟုဆိုလျက်ရှင်မြင်း သုံးပါးတို့သည်အေလိရှေထံသို့တွားကြ၏အေလိရှေသည်ဣဒရေလရှင်မြင်းအားလဲငါသည်တင်နှင့်အဘယ်သို့ဆိုင်သနည်း သင်အဖဤပရောဖက်သင်အမိဤပရောဖက်တို့ထံတော်လို့ဟုဆိုလျင်ဣဒရေလရှင်မြင်ကမဆိုပါနှင့်အရဖျားဒီဤရှင်မြင်သုံးပါတို့ကို မောဘလူတို့လက်သို့အချင်းဟံစုဝေးစေတော်မူသည်တကားဟုဆိုသောအေလိရှေကငါကိုးကွယ်သောကောင်းကင်ဘုရားရှင်သာရဖျားအသက်ရှင်တော်မူသည့်အတိုင်းအကယ်၍ယူဒပြင်ယောရှဖတ်၏မျက်နာကိုငါမထောက်လျင်တင့်ကိုငါမကြည့်မမြင်လိုစောင်းသမားကိုခေါ်ခဲ့ဟုဆို၍ စောင်းသမားသည်တီးသောအခါဒါဝရဖျား၏လက်တော်သည်အေလိရှေအပေါ်သို့ရောက်၍ဒါဝရဖျားမိန်တော်မူသည်ကားဤကြိုက်ပတ်လည်၌ဆယ်ပေါင်းတို့ကိုလှုပ်ကြလော့အကြောင်းမူကားတင်တို့နှင့် တရိษံတို့သည်တောက်เสียဖို့လေမလာမိုးမရွာဘဲဤကြိုက်သည်ရေနှင့်ပြည့်လိမ့်မည်ထိုအမှုသည်သာဝရဖျားရှေ့တော်၌သာမညအမှုဖြစ်သေး၏မောဘလူတို့ကိုလည်းတင်တို့လက်သို့အပ်တော်မူမည် သင်တို့သည်ခိုင်ခန့်ထူးဆန်းသောမြို့ရှိသမျှတို့ကိုလှုပ်ကြံကြလိမ့်မည်အသုံးဝင်သောတစ်ပင်ရှိသမျှတို့ကို ခုတ်လဲကြလိမ့်မည်ရေတွင်ရှိသမျှတို့ကိုမြေဖို့ကြလိမ့်မည်ကောင်းသောမြေခွက်ရှိသမျှတို့ကို ကြောက်ခဲနှင့်ဖျက်ကြလိမ့်မည်ဟုမိန်တော်မူ၏။နာနဲ့အချိန်ဘောဇင်ပူဇော်တကာကို ပူဇော်သောအခါရေသည်အေးဒုံလမ်းဖြင့်လာ၍တပြီလုံးကိုလွှမ်းလေ၏ အငယ်21မှ29ရှင်မြင်တို့သည်စစ်ချီ၍လာကြောင်းကိုမောဘပြည်သားအပေါင်းတို့သည်ကြားသောအခါလက်နှင့်ဆောင်သောသူအကြီးအငယ်ရှိသမျှတို့ကိုစုဝေးစေ၍ပြည်စွန်းနားမှတက်ချကြ၏နာနှင့်စိုးစိုးထသောအခါရေပေါ်မှနေအောင်ထင်၍ပြည်တစ်ဖက်၌ရေသည်အသွေးကဲ့သို့နီးသည်ကို မောဘပြည်သားတို့သည်မြင်ကြလျင်အသွေးဖြစ်၏စင်စစ်ရှင်ဘီရင်တို့သည်တယောက်ကိုတယောက်လှုပ်ကြံ၍တေကြပြီတို့ဖြစ်၍မောဘပြည်သားတို့လူယူကြလော့ဟုဆိုကြ၏ဤဒေလတက်သို့ရောက်သောအခါဤဒေလလူတို့သည်ထ၍မောဘပြည်သားတို့ကိုလိုက်သည်ဖြင့်သူတို့သည်ပြေးကြ၏ဤဒေလလူတို့သည်မောဘပြည်ထဲသို့တိုင်အောင်လိုက်၍လှုပ်ကြံကြ၏ မြို့တို့ကိုဖြိုဖျက်ကြ၏။ကောင်းသောမြေကွက်ရှိသမျှတို့အပေါ်မှာလူအပေါင်းတို့သည်ကျောက်ခဲပစ်ချ၍ဖုံးလွှမ်းကြ၏။ရေတွင်းရှိသမျှတို့ကိုလည်းမြေဖို့၍အသုံးဝင်သောသစ်ပင်ရှိသမျှတို့ကိုခုတ်လှဲကြ၏။ကိရဟရက်မြို့၌သာမြို့ရိုးကိုချန်ထားရာတွင်၊လောက်လွှဲသမားတို့သည်ဝိုင်း၍ပစ်ကြ၏။မောဘမင်းကြီးသည် အတိုက်မခံနိုင်သည်ကိုသိသောအခါ၊ထားကိုင်သောသူ ခုနှစ်ရာကိုခေါ်၍အေရုံရှင်မြင်းဤတက်ကိုဖျက်မိဟုအာထုတ်တော်လဲမဖျက်နိုင် နောက်မှမိမိကိုစားနန်းထိုင်ထိုက်သောတာဥကိုယူ၍မြို့ရိုးပေါ်မှာမိရှို့ရာရစ်ပြုလေ၏ဤဒေလအမျိုးသားတို့သည် သူတစ်ပါးအမျက်ထွက်ခြင်းကိုခံရသောကြောင့်ထိုပြည်ကိုထား၍ကိုပြည်သို့ ပြန်သွားကြ၏